အခန်းကြီး6အငယ်1မှ7ရှောလမုန်ကလည်းသာရဖျားသည်ထူထပ်သောမှောင်မိုက်ထဲမှနေတော်မူသည်ဟု စကားတော်ရှိ၏တို့ရတွင်ကိုရောချင်းကိုတော်မူရာအိမ်အစဉ်မြဲနေတော်မူရာဌာနတော်ကို အကျွန်ုပ်တိဆောက်ပါပြီဟုမွဲ့ဆို၏တဖန်ရှင်ပြန်သည်လှဲ့ချီ၍ ဣဒရေလအမျိုးပရိသတ်အပေါင်းကိုကောင်းကြီးပေးတော်မူ၏။ဣဒရေလအမျိုးပရိသတ်အပေါင်းတို့သည်မတ်တတ်နေကြ၏။ရှင်ဘီရင်ကလည်းသာရဘုရား၏ဗျာဒိတ်တော်စကားဟုမူကားငါ၏လူဣဒရေလအမျိုးသားတို့ကိုအေဂုတ်တို့ပြည်မှနှုတ်ဆောင်သောနေ့ကစ၍ငါနာမတီယာအင်ကို ဆောက်စေခြင်းဟံဣဒရေလခရိုင်များတို့တွင်မြို့ တစုံတမျိုးကိုငါမရွေးငါ၏လူဣဒေလအမျိုးသားတို့ကိုအုပ်ဆိုးရသောသူကိုလည်းငါမရွေးသည်ယခုမူကားငါနာမတီယာယေရုရှလင်မြို့ကို၎င်းငါ၏လူဣဒေလအမျိုးသားတို့ကိုအုပ်ဆိုးစေခြင်းဟံဒါဝိဒ်ကို၎င်းငါရွေးပြီဟုငါခမည်းတော်ဒါဝိဒ်အားဗျာဒိတ်တော်ရှိသည့်အတိုင်း ပြုတော်မူသောဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရားသည်မင်္ဂလာရှိတော်မူစေတည်းဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရား၏နာမတော်အဖို့အိမ်တော်ကိုတည်ဆောက်ခြင်းဟာငါခမည်းတော်ဒါဝိဒ်သည်အကြံရှိသောအခါထာဝရဘုရားကသင်သည်ငါနာမအဖို့အိမ်ကိုတည်ဆောက်ခြင်းငါအကြံရှိသောကြောင့် ကောင်းသောအမှုကိုပြုပြီ။သို့သော်လည်းသင်သည်အိမ်တော်ကိုမဆောက်ရ။သင်၏သားရင်းသည်ငါ့နာမအဘို့အိမ်တော်ကိုဆောက်ရမည်ဟုငါ့ခမည်းတော်ဒါဝိဒ်အားမိန့်တော်မူ၏။ထာဝရဘုရားသည်အမိန့်တော်ရှိသည်အတိုင်းပြုတော်မူသဖြင့်၊ငါသည်ငါ့ခမည်းတော်ဒါဝိဒ်၏အရိပ်အရာကိုခံရ၍၊ထာဝရဘုရားဂတိတော်ရှိသည်အတိုင်းဣသရေလနိုင်ငံ၏ရာဇပလ္လင်ပေါ်မှာထိုင်လျက် ဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရား၏နာမတော်အဖို့အိမ်တော်ကိုတည်ဆောက်လေပြီဣသရေလအမျိုးသားတို့နှင့်ထာဝရဘုရားဖွဲ့တော်မူသောဗြိညင်ကြောက်စာပါသောတစ်တာတော်ကိုထိုအိမ်တော်၌တင်ထားလေပြီဟု မွဲ့ဆို၏အငယ်၁၂မှ၂၁ ထိုအခါရှောလမုန်သည်အလျားငါးထောင်၊အနံငါးထောင်၊အမြင့်သုံးထောင်ရှိသော ပလ္လင်ကိုလုပ်၍တန်တိုင်းအလယ်၌ထားနှင့်သော ထိုပလ္လင်ပေါ်သို့တက်ပြီးလျှင်၊ထာဝရဘုရား၏ယဇ်ပလ္လင်ရှေ့၊ဣသရေလအမျိုးပရိသတ်အပေါင်းတို့အလယ်မှာဒူးထောက်၍လက်ဝါးတို့ကိုကောင်းကင်သို့ဖြန့်လျက်၊အိုဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရား၊ ကောင်းကင်ဘုံမြေကြီးပေါ်မှာကိုရောနှင့်တူသောဘုရားတဆူမျှမရှိပါရှေ့တော်၌စိတ်နှလုံးအကျွင်းမဲ့ကျင့်သောကိုရောဤကျွန်တို့အဖို့ပရိညင်တရားနှင့်ဂိယုဏတရားကိုစောင့်ရှောက်တော်မူပြီးအကျွန်ုပ်ဖာဒါဝိဒ်၌ထားတော်မူသောဂရိတော်ကိုမဖြတ်မိန်တော်မူသည့်အတိုင်းယနေ့ပြုတော်မူပြီးအိုဤဒေလမျိုး၏ဖျားသခင်သာရဖျားကိုရောကတင်သည်ငါရှိမှကျင့်တဲ့ကဲ့သို့တင်းဤသားမျိုးတို့သည်ငါတရားကိုကျင့်လိုသောငါ မိမိတို့သွားရလမ်းကိုသတိပြုလျင်ငါမျက်မှောက်၌ဣဒရလနိုင်ငံ၏ရာဇပလင်ပေါ်မှထိုင်ရသောတင်ဤအမျိုးမင်းယိုမပြတ်ရဟု ကိုရော့ကျွန်အကျွန်ုပ်အဖဒါဝိဒ်၌ထားတော်မူသောဂတိတော်ကိုယခုစောင့်တော်မူပါအိုဣဒရလမျိုး၏ဖျားသခင်သာရဖျားကိုရော့ကျွန်အကျွန်ုပ်အဖဒါဝိဒ်အားမိန်တော်မူသောစကားကိုယခု ပြည့်စုံစေတော်မူပါ သို့ရာတွင်ဘုရားသခင်သည်မြေကြီးပေါ်မှာလူတို့တွင်ဧကန်အမှန်ကျိန်းဝပ်တော်မူမည်လော။ကောင်းကင်နှင့်ကောင်းကင်တကာတို့၏အထွဋ်အမြင့်ဆုံးသော ကောင်းကင်သည်ကိုယ်တော်ကိုမဆန့်မခံနိုင်သည်ဖြစ်၍၊အကျွန်ုပ်တည်ဆောက်သောဤအိမ်ကိုအဘယ်ဆိုဘွယ်ရာရှိပါသနည်း။သို့သော်လည်း၊အိုအကျွန်ုပ်ဘုရားသခင်ထာဝရဘုရား၊ကိုယ်တော်ကျွန်သည်ရှေ့တော်၌ယနေ့ကြွေးကြော်လျက်ပဌနာပြု၍တောင်းလျှောက်သောစကားကို နာခံနာယူတော်မူပါဤမည်သောအရ၌ငါနာမတရားမည်ဟု မိန်တော်မူသည့်အတိုင်းဤအရဌာနနှင့်ဤအိမ်တော်ကိုနိညာမပြတ်ကြည့်ရှု၍ကိုရောကျွန်သည်ဤအရဌာန၌ဆုတောင်းသောစကားကို နားထောင်တော်မူပါကိုရောကျွန်မှဆ၍ကိုရောဤလူဤဒေလအမျိုးသားတို့သည်ဤအရဌာန၌ဆုတောင်းပတနာ ပြုကြသောအခါကျင်းကိုတော်မူရာကောင်းကင်ဘုံ၌နားထောင်၍အပြစ်မှလွတ်တော်မူပါ အငယ်22မှ25လူသည်မိမိအိမ်နီးချင်းကိုပြစ်မှားသောကြောင့်အကျဉ်ခံရမည်ဟုအိမ်နီးချင်းဆိုလျက်ဤအိမ်တော်၌ကိုရောဤရစ်ပလင်ရှိမှအကျဉ်တိုက်လျင်ကောင်းကင်ဘုံ၌နားထောင်တော်မူပါမတရားသောသူသည်မိမိအပြစ်နှင့်အလျောက်ရှုံးစေခြင်းဟံ၎င်းဖြောက်မှတ်တော်သူသည်မိမိဖြောက်မှတ်ခြင်းနှင့်အလျောက်အကျိုးကိုခံရ၍အပြစ်မှလွတ်စေခြင်းဟံ၎င်းကိုရောကျွန်တို့ကိုတရားစီရင်တော်မူပါ ကိုရောဤလူဤတွေလအမျိုးသားတို့သည်ကိုရောကို ပြစ်မှားသောအပြစ်ကြောင့်ရန်သူရှေ့မှရှုံးရသောအခါကိုရောထံသို့ပြန်လာ၍နာမတော်ကိုဝန်ခံလျက်ဤအိမ်တော်ကိုမိကိုလျက်ဆူတောင်းပတနာပြုလျင် ကောင်းကင်ဘုံ၌နားထောင်၍ကိုရောဤလူဤတွေလအမျိုးသားတို့ကိုအပြစ်မှလွတ်တော်မူပါဘူဘီတို့အားပေးသနာတော်မူသောပြည်တို့တဖန်ပို့ဆောင်တော်မူပါအငယ်26မှ 31ကိုရောကိုပြစ်မှားသောအပြစ်ကြောင့်မိုးမရွာ မိုးခေါင်သည်ဖြင့်ကိုရောသည်ဆုံးမတော်မူသောအခါ သူတို့သည်ဤအရက်ဌာနတော်ကိုမိခိုလျက်ဆုတောင်း၍နာမတော်ကိုဝန်ခံလျက်မိမိဒုစရိုက်ကိုစွန့်ပယ်လျင်ကောင်းကင်ဘုံ၌နားထောင်၍ကိုရောဤကျွန်ကိုရောဤလူဤတွေလအမျိုးတို့ကိုအပြစ်မှလွတ်တော်မူပါ သူတို့လိုက်ရသောလမ်းကောင်းကို ပြညွန်၍ ကိုယ်တော်၏လူတို့အားအမွေပေးသောမြေပေါ်မှာ မိုဃ်းရွာစေတော်မူပါ။ပြည်တော်၌အစာအာဟာရခေါင်းပါးသော်၎င်း၊လေထိ၍အပင်သေသော်၎င်း၊အရည်ယို၍သေသော်၎င်း၊အရာဘကျိုင်း၊ခါသိလကျိုင်းကိုက်စားသော်၎င်း၊ရန်သူတိုက်လာ၍မြို့ကိုဝိုင်းထားသော်၎င်း၊ဘေးဥပဒ်အနာရောဂါတစုံတခုရောက်သောအခါ၊ကိုယ်တော်၏လူဣသရေလအမျိုးသားအချို့တို့သည်အသီးအသီးခံရသောဘေးဒဏ်ကိုသိလျက် ဤအိမ်တော်သို့မိမိတို့လက်ဝါးကိုဖြန့်၍ဇုံတစ်ခုသော ပထနာစကားအဖျင်ဆုတောင်းလင်ကျင်းကိုတော်မူရာ ကောင်းကင်ဘုံ၌နားထောင်တော်မူပါဘိုးဘီတို့အားပေးသနာတော်မူသောပြည်၌သူတို့သည် အသက်ရှင်သော ကာလပတ်လုံးကိုရော့ကိုကြောက်ရွံ့၍တရားတော်လမ်းသို့လိုက်ပါမည်အကြောင်းကိုရောသာလင်လူတော်ဝအပေါင်းတို့၏စိတ်နှလုံးသဘောကိုတည်တော်မူသည်ဖြစ်၍ဆုတောင်းသောသူတို့၏စိတ်နှလုံးသဘောကိုတည်လျက် သူတို့အပြစ်ကိုလွှတ်တော်မူပါ။အသီးအသီးပြုကြသည်အတိုင်းစီရင်တော်မူပါ။32ကိုယ်တော်၏လူဣသရေလအမျိုးမဟုတ်၊တပါးအမျိုးသားတို့သည် ကြီးမြတ်သောနာမတော်နှင့်တန်ခိုးကြီး၍ဆန့်တော်မူသောလက်ရုံးတော်ကို ထောက်သဖြင့်၊ဝေးသောပြည်မှရောက်လာ၍ဤအိမ်တော်ကိုမှီခိုလျက်ဆုတောင်းလျှင်၊ကျိန်းဝပ်တော်မူရာ ကောင်းကင်ဘုံ၌နားထောင်တော်မူပါ။ ကိုယ်တော်၏လူဣသရေလအမျိုးသားတို့သည်ကိုယ်တော်ကိုကြောက်ရွံ့သကဲ့သို့မြေကြီးသားအပေါင်းတို့သည်ကြောက်ရွံ့လျက်နာမတော်ကိုသိစေခြင်းဟံ၎င်းအကျွန်ုပ်တည်ဆောက်သောဤအိမ်တော်ကို နာမတော်ဖြင့်သမုတ်ကြောင်းကိုသိစေခြင်းဟံ၎င်းထိုတပန်းအမျိုးသားတို့သည်ဆုတောင်းသည်မြအတိုင်းကျေးဇူးပြုတော်မူပါအငယ်34မှ42ကိုရောစေခိုင်းတော်မူသည့်အတိုင်း ကိုရော၏လူတို့သည်ရန်သူတို့ရှိရာသို့စစ်ချီသောအခါရွေးတော်မူသောမြို့နာမတော်အဖို့အကျွန်ုပ်တိဆောက်သောအိမ်တော်ကိုမိခိုလျက်ကိုရောအားဆူတောင်းကြလျင်သူတို့ဆူတောင်းပတနာပြုသောစကားကိုကောင်းကင်ဘုံ၌နားထောင်၍သူတို့အမှုကိုစောင့်တော်မူပါမပြစ်မှားတတ်သောသူတယောက်မျှမရှိသည်ဖြစ်၍ ကိုတော်၏လူတို့သည်ကိုယ်တော်ကိုပြစ်မှားသောကြောင့်အမျက်တော်ထွက်၍ရန်သူလက်သို့အပ်တော်မူသဖြင့်၊ရန်သူတို့သည်ဝေးသောပြည်၊နီးသောပြည်၊အခြားတပါးသောပြည်သို့သိမ်းသွားလျှင်၎င်း၊ထိုပြည်၌အချုပ်ခံစဉ်၊သူတို့သည်သတိရ၍အကျွန်ုပ်တို့သည်ပြစ်မှားပါပြီ။မဖြောင့်သောအမှု၊ဆိုးညစ်သောအမှုကို ပြုမိပါပြီဟုစိတ်ပြောင်းလဲ၍တောင်းပန်သဖြင့်၊သိမ်းသွားသောရန်သူတို့၏ပြည်၌နေစဉ် စိတ်နှလုံးအကျွင့်မဲ့အထံတော်သို့ပြန်လာ၍ဘိုးဘေးတို့အားပေးတော်မူသောပြည်ရွေးတော်မူသောမြို့နာမတော်အဖို့အကျွန်ုပ်တိဆောက်သောအိမ်တော်ကိုမိကိုလျက်ဆုတောင်းလင်၎င်းသူတို့ဆုတောင်းပတနာပြုသောစကားကိုကျင်းကိုတော်မူရာ ကောင်းကင်ဘုံ၌နားထောင်၍သူတို့မှုကိုစောင့်တော်မူပါကိုရောကိုပြစ်မှားသောကိုရောလူတို့၏အပြစ်ကို ဖြေရှင်းတော်မူပါအိုအကျွန်ုပ်ဖျားသခင်ကြည့်ရှုတော်မူပါဤအရက် ဌာန၌ဆုတောင်းသောစကားကို နားထောင်တော်မူပါ။အိုထာဝရရှင်ဘုရားသခင်ကျင့်ကိုတော်မူရာသို့တကူတော်နှင့်ရှင်သောဓမ္မတိတ္တာနှင့်တကွတက်တော်မူပါ။အိုထာဝရရှင်ဘုရားသခင်ကိုရောဤယေပရောဟိတ်တို့သည်ကဲတင်ခြင်းတစားကို ဆင်၍ကိုရောဤတန်ရှင်းသူတို့သည်ခြေဆုတော်၌ဝမ်းမြောက်ကြပါစေသော။အိုထာဝရရှင်ဘုရားသခင်ဘိသိက်ပေးတော်မူသောသူ၏မျက်နာကို လွှဲစေတော်မမူပါနှင့်။ ကိုယ်တော်ကျွန်ဒါဝိဒ်ခံရသောကျေးဇူးတော်ကိုအောက်မေ့တော်မူပါဟုပဌနာပြုလေ၏